ဒီဒီနေ့ကြီးကသံဃာဟိုဟိုသုံးပါးစပ်ပုံနဲ့ဟိုသုံးပါးပြတ်ပုံပြောခဲ့ပါတယ်အဲဒီစပ်ပုံကြီးပြတ်ပုံကိုစစ်စစ်ဥပမာနဲ့ပြောခဲ့ပါတယ်အဲဒီစစ်ပုံဥပမာရဲ့မှာစစ်စစ်တတ်တဲ့နည်းအဲဒါကြောင့်အပြောရသေးပါဘူးစစ်စစ်တတ်သူဟာတတ်နည်းကို လေးတွေကအဆုံးချမှဒီဖြစ်ပင်ဟာနောက်မျိုးမဆက်ဘူး။ဒါလိုပဲသံဃာရှင်ရဲ့တွေကိုမြင်ရတဲ့ပုဂ္ဂိုလ်ဟာသံဃာရှင်ရဲ့သိရှင်ရဲ့အကြောင်းသိရတာတွေကိုသင်္နေကြပယ်တတ်နေမှာကိလေသာတွေဖြစ်ရတာနေပြီးတော့ဖြစ်နိုင်ရတာနေပြီးတော့စောင့်စားပြီးတော့တတ်မှာ ကာမကိလေသာရှိနေပါတယ်စိတ်ကြောင့်ဒီဒီဆက်ဆက်ပြီးပြောပါစိတ်ပင်သတ္တရဲ့စိတ်ပင်သတ်ကြီးကိုပါဠိလိုပယောဂလို့ခေါ်ပါတယ်သတ်ကြီးအသုံးပြုဖို့ကိုပယောဂလို့ခေါ်ပါတယ်အဲဒီသတ်ကြီးအသုံးမပြုရင်တော့စိတ်ပင်မပြေဘူးပေါ့သတ်ကြီးကတော့အနည်းငယ်ရှိတာပေါ့စိတ်ပင်ရှိရနေပြီးတော့လက်ပါပြီးတော့ခောက်ခွာပြီးတော့တတ်တယ်လို့ အပင်ထဲမှာသစုံတရားတိတိတရားထည့်ပြီးတော့သတ်ပြန်ပြီးပြီးတော့ဒီလောက်မျိုးကိုကျူးဖြူပြီးတော့သတ်ပြန်ပြီးတော့မျိုးမျိုးရှိတယ်ကွာဘယ်လိုပဲဖြစ်ဖြစ်တိတိရှိဖို့ပဲအရေးကြီးတာပါပဲဝိပဿနာယောဂီကလည်းသတ်ပြန်ပြီးပေါ့စနစ်ကြရေးရှိပါတယ် အဲဒီတတ်တဲ့နေရာတော့ဥလောလောတယ်ဆိုရင်ပရိပဌာန်ရှုမှတ်မှုဥပဒနာတရားပါပဲဝိပဿနာယောဂီရဲ့ကိလေသာတန်ပြီးရတော့မဖြစ်ခင်သင်ကြိုပြီးတော့ကိလေသာဖြစ်ကုန်ရအောင်တတ်တာနဲ့ဖြစ်ပြီးသားကိလေသာတွေကိုရှုမှတ်ပြီးတော့တတ်တာနည်းနည်းရှိပါတယ်အဲဒီနည်းနည်းတွေက ဖြစ်ခင်ကျူတယ်ပြီးတော့စိတ္တတာစိတ်ွက်များအောင်ရှုမှတ်မှုဆက်တတ်ဖို့အတိဆက်တတ်ဖို့အဲ့ဒါကပို့ပြီးတော့အရေးပါပါတယ်လူရင်းကြပါတယ်ဒီကိလေသာတွေကဘယ်လိုဖြစ်နေလဲဆိုတော့ကိလေသာဖြစ်ရအဆက်ကလေးပေါ့အဲဒီကိလေသာကလေးကိုလည်းနားလည်အရေးကြီးအရေးကြီးပါတယ်အဲဒီကိလေသာတွေဖြစ်နေတာက ခုလူတိုင်းလူတိုင်းမှာမျက်စိရှိရနားရှိရနှာခေါင်းရှာကိုယ်စိတ်၆ဌာနခန္ဓာတွေရှိတယ်။အဲဒီခန္ဓာတွေမှာမြင်ကြရမြင်ကြသိရသိရတဲ့အာယုံ၆ပါးလာလာပြီးတော့တိုက်တယ်။အဲဒီလိုလာပြီးတော့တိုက်တဲ့အခါမြင်သိမှုကြားသိမှုနားသိမှုစားသိမှုဖြစ်သိမှုပြီးတော့ဒီကုသင်းစားကြံပြီးသိမှုဆိုတာလည်းဖြစ်နေပါ အဲ့ဒီအပြည့်ရပြည့်လို့ရှိရင်ဆယံဒွါရမှာအာယုန်နဲ့စိတ်နဲ့ပေါင်းစုံမှုအဲ့ဒီလိုပေါင်းစုံတဲ့အခါမျိုးမှာဒီလိုကောင်းဒီလိုကောင်းစတယ်လို့ခံစားမှုကြီးဒီလိုမကောင်းဒီလိုမကောင်းကြားလို့မကောင်းဆိုရဲဆိုရတဲ့ခံစားမှုကြီးအလယ်လတ်ပါဠိဘာသာဝင်ခံစားမှုခံစားမှုသုံးမျိုးဖြစ်ဖြစ်သွားပါတယ်

အာယုံ6ပါးလာပြီးတော့တိုက်ခတ်တော့နာဝိညာဉ်6ပါးဝိညာဉ်6ပါးနေပြီးတော့ဖတ်တတ်6ပါးပေါ့အာယုံနဲ့စိတ်နဲ့ပေါင်းစုံတော့ကောင်းတာကြီးမြင်တော့ကောင်းခံစားသုတာကြီးမြင်တော့သုခံစားမှုအလယ်လအာယုန်လေးမြင်သွားလို့ရှိရင်အလယ်လခံစားမှုဝေဒနာကြီးပါနေတာသတ်သတ်သတ်ကြရဝေဒနာဆိုတော့သတ်သတ်ပြီးတော့အကြောင်းကြောင့် ခံစားဝေဒနာ၃မျိုးဖြစ်ပါတယ်အဲဒီလိုကျုပ်တွေ့ရတဲ့အခါမျိုးမှာမကောင်းတာလေးတွေကျုံရမကောင်းတာလေးမြင်ရကြားရနိုင်ရစရသိရသိရမကောင်းတာလေးနဲ့သုံးရလို့ရှိရင်ဒုက္ခဝေဒနာကိုပေါ်တတ်ပါတယ်မချမ်းသာဘူးမချမ်းသာဘူးဒီပေါ်လာလို့ရှိရင်အဲ့ဒါတွေမပေါ်စိတ်တယ်ဒီမခံနိုင်တဲ့ ဒေါသဖြစ်တယ်လို့ထို့သူမကောင်းတာတွေနဲ့ကျုံကြရတော့ကောင်းတာတွေကိုကြီးရောတဲ့ဒုက္ခိစုကံပတ္တိတိဆိုတော့ကောင်းတာကိုကြီးရောတာဒီကောင်းတာကိုကြီးရောတာအဲဒီမှာတဏှာဖြစ်တာပါဒုက္ခဝေဒနာကိုတော့အကြောင်းတော့တဏှာဖြစ်တာတယ်တဏှာဖြစ်လို့ရှိရင်လည်းပဲဥပါဒံဆိုတာဖြစ်တော့ပါပဲဥပါဒံဖြစ်ရင်ဘဝဘဝကြီးတော့ဇာတိကြရာသတိဝေဒနာစသည်အကုန်လုံးကိုပဲဖြစ်တော့တာ ဒီလိုဖြစ်ရတာဟာအရင်ဖြစ်လိုက်လို့ရှိရင်အဲ့ဒီဝါဒဘာကဖြစ်ကြနေတဲ့ကုဏတရားတွေသိုးတွေအဲကုဏသိုးဝေဒနာတွေပေါ့သူဖြစ်တဲ့မှာလိုက်ပြီးတော့မရှိတော့မသိတော့ပါဘူးမသိတော့အဲ့ဒီနေရာမှာတဏှာပေါ်လာတယ်ဖြစ်တဲ့မှာလိုက်ပြီးတော့တရားသက်ရှင်လာတယ်လို့စွစွမြဲရှိတယ်မခံတာဘူးလေပေါ့ ဒါလေးကိုကြည့်လာပါတယ်သင်္ချာလို့ဥပမာပြောရလို့ရှိရင်လူမျိုးကြီးတရားထိုင်နေတဲ့အခါတော်တော်လေးကြာတော့ကိုယ်ရဲ့တဏှာရာရတော့မခံနိုင်ဘူးဖြစ်လာတယ်ပူလို့မခံတာကအေးလို့မခံတာကတောက်တင်းလို့မခံတာကကိုယ်ရဲ့ကမာကျော်တဏ္ဍာလာကြီးကိုတွေ့လို့မခံတာတော့ခန္ဓာမျိုးတွေဖြစ်လာပြီးသိတဲ့နေတဲ့ပုဂ္ဂိုလ်ဟာအဲ့ဒါမကြိုက်ဘူးဒေါသဖြစ်တယ် ချို့သူလည်းအဆိုးနဲ့တွေ့တော့အကောင်းကြီးညောတာစက်တာရှင်တာအဲ့ဒါကြီးပေါ်လာတယ်တကယ်ရှိမှလို့ရှိရင်ဒီမခံတဲ့သဘောလေးကိုကြည့်ကြည့်နေတယ်သူတို့ရဲ့ခံစားတတ်တဲ့သဘောပဲသူကသိအားကိုခောက်လုပ်တတ်တဲ့ကိစ္စရှိတယ်သိစိတ်နေတဲ့တရားပဲဆိုတာပေါ့ကောင်းလားလို့ပြောတယ်သူအားရှိမှမကောင်းတဲ့ယောဂီဆိုရင် မခန္ဓာမှုကိုသိအားတိုက်စဉ်းစားတတ်ပြီးတော့စွတ်စွတ်မြဲရှိတယ်မခန္ဓာမှုတက်တက်ကြီးဖွက်ပြီးတော့မြင်လာတဲ့အခါပေညာကနာရီဒီနဲ့တက်တယ်သေးတယ်ဆိုတာမဟုတ်တော့ဘူးနဲ့သဘောတည်းတည်းဖွက်မြင်လာတဲ့အခါသူ့အကြောင်းပြုပြီးတော့ဆန္ဒကျင်လာလည်းမရှိဘူးဒီမဲ့ခန္ဓာညာလည်းမရှိဘူးအဆိုးတွေတော့အကောင်းပြလာလို့ရှိတယ်။ဘာဖြစ်လို့လဲ။ဒီဝေဒနာရဲ့တဘာဝကြီးဝေဒနာရဲ့စိတ်ဓာတ်ကြီးကြည့်ရ။ဟောကြည့်တော့ ခုနတဏှာမပေါ်တော့တဏှာမပေါ်တော့ဥပါဒံမပေါ်တော့အဲတော့အတ္တဒိဋ္ဌဝေလာဆိုတဲ့နေရာမှာမရှိရင်လကစိတ်ကြီးလေးပြီးတော့မသိရှုတော့စိတ်လည်းမလေးတော့အမှန်တည်းကြည့်ကြည့်ကြည့်သွားတော့တဏှာနေရာမှာဟောပညာရောက်လာမခန္ဓာမှုတွေဖြစ်တဲ့အခါသိခံခြင်းအများဆုံးထားတရားဆိုင်သင်္ခါရကြပြီးတော့ဆွေးနွေးကြတာရှိလို့မခန္ဓာမှုတက်တဲ့ကို ကွက်ပြီးတော့မြင်လာတယ်ဒူးကနာတာပဲပေါင်ကခိုက်တာပဲရှင်မကအောက်လာပဲဆိုတာဒီလိုမရှိတော့ပုံသဏ္ဍာန်ကြီးပြောက်သွားတာပုံသဏ္ဍာန်ကြီးပြောက်သွားရင်ဒီပုံသဏ္ဍာန်ကြီးအစွဲကျင်ပြီးတော့ပုံပဲတတ်တော်ပဲလို့ခေါ်ရတာပဲငါပဲယောက်ျားပဲမိမပဲခေါ်ရတာပုံသဏ္ဍာန်ကြီးမတင်ကြတော့ပုဂ္ဂိုလ်တတ်တော်ငါတယောက်ျားမိမဆိုတဲ့သွဲဟာကမကြည့်တော့နာရာလေးနဲ့သိတာလေးနဲ့နာရာလေးနဲ့သိတာလေးဒါပဲကြည့်တာနာရာလေးကလည်းသဘောတည့်တဲ့ သူ့ကိုရှိသိနေရတဲ့သဘောတက်ဒါလေးတော့မြင်နာလည်းနာတာလည်းအာရုံနာဒါပေမဲ့လို့သူ့ရဲ့စိတ်ကြီးတောက်စိတ်ကြီးဝင်ပြီးတော့ပေါ့အင်းဖြစ်ကြောင်းရတာနာနာကောင်းပါနာကောင်းဆိုတာအဲ့ဒါမှလွယ်ကူပါသိကြတယ်အဲ့ဒါမှအနာရမရှိတော့သိုးပြီးတော့အကောင်းဆိုတာလည်းမရှိတော့ပညာလေးလို့သိနေတာပဲဆက်တယ်အဲ့ဒီမခံရတဲ့သဘောလေးကိုရှိသွားတော့အဝိဇ္ဇာရှင်းသွားတယ်ဆိုတာသိချင်းစားတယ် အမှန်တိုင်းမသိရဲ့အဝိဇ္ဇာအလွဲကြီးချက်ပြီးရဲ့အဝိဇ္ဇာသူကင်းသွားတော့အစိုးတွေတော့အကောက်စီရောတဲ့တဏှာလည်းပဲကင်းသွားတယ်။ဒါတော့အကောက်နေဆွဲလာပြီးတော့မျောတဲ့မျောနေတဲ့တဏှာဥပါဒ်နဲ့ကင်းသွားတယ်။မခန္ဓာတဲ့သဘောလေးတက်တက်ကွက်တည်းရတော့ပုဂ္ဂိုလ်ကတော့ငါတို့ယောက်ျားမင်းကဆိုတာမရှိတော့သဘောတက်တက်ရင်းနေရပြီဆိုရင်မြင်မှားတဲ့ဒိဋ္ဌိဥပါဒ်နဲ့ကင်းသွားတယ်။ဒီနည်းနဲ့လည်း အဝိဇ္ဇာရောတဏှာရောကိလေသာဝတ်ဒီမှာပြတ်သွားတာကိလေသာအစုအစည်းတက်ပြတ်သွားတာကိလေသာဝတ်မြတ်ပြတ်သွားတယ်ဆိုရင်အဝိဇ္ဇာနဲ့ရှင်တွဲရဖြစ်နိုင်တဲ့အကုသိုလ်ကံလည်းပဲမပေါ်တော့ဘူးတဏှာခေါ်တဲ့လောဘနဲ့ရှင်တွဲပြီးတော့ဖြစ်တဲ့အကုသိုလ်ကံလည်းမပေါ်တော့ဘူးအဆိုးတွေကိုကြီးမခံနိုင်လို့ ဒေါသနဲ့ရှင်တွဲပြီးတော့ဖြစ်နေတဲ့အကုသိုလ်ကံလည်းမပေါ်တော့ဘူးဒီနည်းနဲ့အကုသိုလ်ကာမဝတ္ထုဆက်သွားပြီနောက်ရိုးရိုးလူဘဝနတ်ဘဝဖြစ်စီဝတ္တခာမိကုသိုလ်ကံလည်းမပေါ်တော့ဘူးကုသိုလ်အကုသိုလ်ကံရောကုသိုလ်ကံဘဝကြီးကျိုးပေးနိုင်တဲ့ကုသိုလ်ကံရောဓမ္မဆက်သွားတယ်အဲကာမဝတ္ထုဖြစ်တယ်ဆိုတာဒါရတာပဲ ကိလေဝုပြကမ္မစေဆိုတာကိလေသာကိုဖြစ်သွားလို့ဒီကာလည်းမဆက်တယ်ဘူးဒါပြောတာကမ္မမြောက်တော်ဘူးဆိုတော့ဒီပါကကိုခေါ်တဲ့ဘဝတည်းလည်းပဲမလာတော့ကိလေဝုပြကမ္မစေဥပ္ပချင်းရပါဆိုတော့ဥပ္ပကလည်းအလိုလိုခင်းသွားတာလေအဲ့ဒါဒီသုံးရဲကဟာကိလေသာတတ်ဖို့အဖြစ်ကြီးကြည့်တာလေ ကိလေသာသလို့ကိလေသာသိရင်ကိလေသာဝိညာဉ်ကြိုက်ရင်ကျန်တဲ့ဝိညာဉ်တစ်ခုလည်းပဲအလိုလိုပြင့်သွားပါတယ်သိရှင်းလာတယ်အဲဒီသိုးပါတဲ့ခံစားမှုကနေပြီးတော့ဟိုဘက်သနာမဆက်ရအောင်လို့အဲဒီကိစ္စမှာသင်ရှားတဲ့ယုတ်တရားနံတရားတွေကိုမရှိရင်အဝိဇ္ဇာတာရတဲ့သနာဥပါဒံဖြစ်ခြင်း အဲ့ဒီကိလေသာကိုအကြောင်းပြုပြီးတော့ကာမဂုဏ်နဲ့လာမယ်ကုသိုလ်ကအကုသိုလ်ကလည်းလာမယ်သူ့အကြောင်းပြုပြီးတော့ဥပ္ပါဒ်ကလည်းလာမယ်။ဘာဖြစ်လို့ဒီလိုဖြစ်ရလဲလို့ဆိုတော့ကိလေမဖြစ်ကိလေသာမပြည့်စုံတယ်။ဒီသာတရားသက်ရှင်လိုက်လို့ဆင်းရဲဆိုတာမရှိတော့အမှန်တိုင်းမသိဘဝိဇ္ဇာဖြစ်သွားပြီ။သာယာသနာဖြစ်သွားပြီ။ကျွဲလာဥပါဒ်ဖြစ်သွားပြီ။ကိလေသာကိုမပြည့်ဘူး။ကိလေသာကိုပြည့်လို့ရှိရင်သူ့အကြောင်းခံပြီးတော့ကာမဂုဏ်ဒီလည်းဆက်တယ်လား။ ကံရောက်သွားလို့ရှိရင်ဘဝတည်လည်းဖြစ်တော့တာပဲအဲဒါဘဝတည်အဲဝိညာဉ်သုံးပေါ့လေကိုသုံးပါးဆက်ပုံလေးပေါ့ချုပ်ပြောလို့ရှိရင်ဒီဝေဒနာမှာအဲမရှိမှမလို့ရှိရင်မသိလို့ရှိရင်တော့ဒါဆက်ပါပြီရှိမှလို့သိတော့လို့ရှိရင်တော့ဖြစ်ပါရဲ့ဒီနေရာမှာဥပမာလေးနည်းနည်းဆက်ပြီးတော့ပြောရစီကိုးရောက်ဖြစ်တဲ့ လူနာတယောက်စိတ်တိပံပညာရှင်တွေကကုသတဲ့အခါအဲ့ဒီယောဂပိုးတွေယူပြီးတော့မွေးရမွေးပြီးတော့အဲ့ဒီယောဂပိုးတွေကြည်ကြည်ဆိုင်ရဲ့ခြေဝါးတွေပေါ့ကြံခံရဒီနိုင်တဲ့ဟာနောက်ထပ်ဒီယောဂပိုးတွေကိုနှိမ့်ရင်းခံရပိုးတွေမွေးရတာတေချာပြီဆိုလို့ရှိရင်အဲ့ဒီလူနာရဲ့ကိုယ်ထဲမှာ ဒုက္ခသိတတ်တဲ့ယောဂကိုယ်ရည်နှိမ်နေတဲ့ရှိတယ်ဟုတ်လားနှိမ်နေတဲ့ယောဂအဲနှိမ်နေတဲ့ကိုယ်ပါတဲ့ရှိတယ်ထိုးသွင်းလိုက်တဲ့အခါကျတော့ဒုက္ခသိတဲ့ကိုယ်ရည်ကိုသိသွားတယ်ပေါ့သိသွားတယ်ဒီကျမ်းမာလာတယ်ဒီလိုမျိုးပဲဒီတော့ကခံစားတဲ့အခိုက်အတန့်မှာအထူးကြောင့်ရထားပြီးတော့ကျွမ်းမြတ်စွာမရှိရင်စိတ်ဆူချင်းနေရတော့ အသိဉာဏ်ကမဖြစ်ဘူးမကောင်းတဲ့ယောဂကိုယ်နဲ့တရားဟာသိတာရရှိနေတာတော့နောက်ဝေဒနာနေပြီးတော့သနာစတယ်လို့ဒါကြီးမကောင်းတဲ့ကိုယ်ကိုဝင်သွားဘုရားတပါတမောရောမဲ့ခြင်းသမာသမသမာတိနဲ့ခြင်းသမာသမာဓိနဲ့ခြင်းသမာသင်္ကပ္ပနဲ့ခြင်းသမာဓိရှိနဲ့ခြင်းပေါ့နာကိလေသာကိုယ်တွေတည်တင်နေတဲ့ဟာလေးစိတ်အစဉ်ထဲမှာထည့်ပြီးပြီးလိုက်တဲ့အခါကျတော့ဟိုဟာကြီး လိုလိုတည်သွားတာအဲ့ဒီသဘောနဲ့ခတ်ရှင်နေမှာပဲဒီတော့ကလလူနာဟာကိုယ်ထဲမှာကျိုးကျိုးတဲ့ပိုးတွေရောက်ကောင်းတဲ့ပိုးတွေထွက်သွားပြီဆိုလို့ရှိရင်ဒီနေ့တဲ့ဒီနေ့ဟာကျမ်းမာလာတယ်အားရှိလာတယ်လန်းလန်းဆန်းဆန်းဖြစ်လာတယ်ကိုယ်ပေါ်ပါပါလည်းဖြစ်လာတယ်စိတ်ကြီးလည်းရွှေ့ကြည့်လာတယ်ဒါလိုပဲယောဂီဟာခုနတတိပဋ္ဌာန် တရားတွေကိုကိုယ်ရဲ့မှာစိတ်ရှင်မှာစက်ကစက်ကဆက်ပြီးပါများပြီဆိုလို့ရှိရင်သူကအပေါ်ကြီးရပြီးတော့အားများလာတဲ့အခါကိလေသာပိုးကြီးဆက်ဆက်ဆက်ဆက်ပြီးရတော့စိတ်ကြီးကြီးပြီးတော့လန်းလန်းဆန်းဆန်းနေတာလည်းအားကြီးတယ်ဒီခြားခြားကြီးလည်းအဲ့ဒါလည်းရည်လည်းဖြစ်လာတာကိုယ်ရည်လည်းပေါ်ပေါ်ဖြစ်လာတယ်ဆန္ဒသိတယ်အဲ့ဒါလေးယူဒီဒီနဲ့စိတ်ဆက်ဆက်နဲ့ရှိမှတဲ့လူပုဂ္ဂိုလ်များတွေ့နေမှာပါပဲမနာဝင်တာကြောင်းတယ် အဲ့ဒီလိုခန္ဓာကိုယ်အကျိုးပြုတဲ့ဈေးရဲမှာအဲခုနကိုးပေါင်းဆိုတာမှန်ကန်တဲ့ဈေးရှင်မှာခန္ဓာကိုယ်ရဲ့မှာဒုက္ခပြီးတဲ့ကောင်းတွေကိုနှိမ့်နေနိုင်တဲ့မှန်ကန်တဲ့ဈေးရှင်ကိုအရေးကြီးပါတယ်မမှန်ကန်တဲ့ဈေးကိုမှန်ကန်တယ်လို့ယူဆပြီးတော့အခုသာခံလိုက်မယ်ဆိုရင်ကိုယ်ရဲ့ကရှိနေတဲ့ဒုက္ခပြေးတဲ့အကောင်တွေနဲ့နောက်ထပ်သေးတဲ့မှာပါသွားတဲ့ဟာတွေနဲ့ပူပေါင်းပြီးတော့ဒုက္ခမရောက်ဖို့လည်းသိရကြည့်တယ် ပြီးတော့ခုနကိုယ်ရည်နေနေတဲ့ခြေထဲမှာပိုးကောင်အကြီးကျွဲလည်းများဖို့အရေးကြီးပါတယ်အားရှိတဲ့ကိုယ်တွေလည်းပဲအဲအားရှိတဲ့ကိုယ်တွေလည်းပဲဖြစ်ရတယ်ဒါလိုပဲကိုယ်ထဲမှာရှိနေတဲ့ခိလိကမျိုးရက်တွေကိုကိုယ်တွေကိုပယ်ချက်ရမှာစိတ်မှာအင်အားစုတွေများဖို့သိရည်ကြီးတယ်တတ္ထာသန္တာဝိရိယတတိသမာဓိပညာတို့အား အဲ့ဒါမများဘူးအဲ့ဒါကြီးလည်းအားကောင်းမှုသိရေးကြည့်ပါလေအဲ့ဒါတွေကမများဘူးအားကလည်းမရှိဘူးဆိုလို့ရှိရင်တော့ပြည်သူတွေကနောက်မထုတ်ဘူးမထွက်ဘူးဒီလိုပြေးခံကြတာအဲ့ဒါလည်းပဲတတိထားဖို့သိရေးကြည့်ပါလေရှိရဆိုင်တတ်တဲ့ကိုသိတဲ့လောက်ကြည့်ရရင်ကြည့်တဲ့လောက်တော့ကြည့်ပါလေဒါပေမဲ့လို့ချိန်မှမှာအတိုင်းတာမှမှာမဒီဝဲအခုတမခံဘူးဆိုလို့ရှိရင်လည်း ဒါလည်းမဖြစ်ကြဘူးပြတ်တောက်ပြတ်တောက်နဲ့အချိန်မှလုပ်နေလို့ရှိရင်နောက်တော့ဒီရှိရကိုယ်တွေကယောဂကိုယ်တွေကိုတစ်ဆက်တည်းမနေရင်တော့ကြားတော့ရွေ့သွားတယ်ဒီရှိရမတိုးတော့အဲ့ဒါလိုလည်းဖြစ်တတ်တယ်အခုအတ္တသနာဝိရတတိသမားကြီးပြင်ညာတရားတွေဟာဒီရဲ့စိတ်ရှင်မှာကိန်းနေတဲ့ကိုယ်တွေကိုတကယ်ပယ်တတ်နိုင်တယ်လို့ယူကြည့်ထားတယ်လို့အပြစ်မပြီးဝဲဘူး အချိန်မှမပြီးပွဲလို့ရှိရင်တော့ကိလေသာပိုးတွေကနောက်ဆုံးဘူးကြာတော့ရက်ကနေပြီးတော့လလအထိကြာသွားလို့ရှိရင်ဘာမှမထူးတော့ဆေးပေါ်ရဲ့တံမြတ်တွေဖြစ်တတ်တယ်ဆေးပေးတဲ့ဆရာဘုံကလည်းတံမြတ်တွေဖြစ်တတ်တယ်ဒီနည်းနဲ့ပဲခြေသားလည်းမမှန်တော့ဘူးဆိုရင်အဲ့ဒီရှိကရိုးသွားတယ်မတိုးတော့အဲ့ဒါလေးလည်းတိထားဖို့သိကြည့်ကြည့်ပါဒီအပတ်လျောင်းမစားလို့ရှိရင်ဒီယောဂဟာ chronic ဖြစ်ပါတယ်သတိပဋ္ဌာန်တရားကိုလည်းပဲ ဒီလိုဒီလေးနဲ့စိတ်ဆက်ဆက်မဖတ်မမှတ်ဘူးဆိုလို့ရှိရင်တော့အဲဒီယောဂီကလည်း chronic ဖြစ်တဲ့ယောဂီကိုဆိုမှာပဲပို့ပြီးတော့ဆိုတာကတော့တရားတော်ရဲ့စိတ်ရဲ့ဆွမ်းရည်တတ်တဲ့ကိုမယုံကြည်တာအဆိုးဆုံးပဲသို့တူပဲတရားမယုံကြည်တာအဆိုးဆုံးပဲမယုံကြည်လို့ဆိုလို့ရှိရင်အတုမြဲခန္ဓာလည်းမရှိခန္ဓာမရှိဝိရိယတတိသမားကြီးဉာဏ်လည်းမရှိမရှိဘူးဆိုလို့ရှိရင်စိတ္တာလည်းပဲဒီနည်းနဲ့မှအဆိုးသေးတာမပြနိုင်ပါဘူးအဲ့ဒီဆက်တော့ဘုန်းကြီးတို့ စိတ်တည်းထားဖို့ပါပဲဘုရားတို့ဒီယောဂီတွေကတော့ငကူတဲ့ကူကယူကြည့်တာရှိနေတာဖြစ်တော့သူပြောခဲ့တဲ့အစီအစဉ်တွေမလိုအပ်တဲ့ဟာတွေဘာမှမရှိဘူးဆိုတာဘုရားတို့သိရင်ဒီထားတယ်ဆိုပြီးသိကြတော့တယ်မဟုတ်ဒါနဲ့လည်းပြောကြပါစို့စီမှန်မှန်ပြွဲပြီးတော့စိတ်ရှင်နဲ့မှမလိုအပ်တဲ့ယောဂကိုးနဲ့ပြူတဲ့စိတ်ဓာတ်ကိုယ်တွေကိုသတ္တသနာဝိယသတိသမားကြီးပညာရော ကိလေသာတွေကိုစသဖြင့်အကြည်ကြီးနိုင်တဲ့စသဖြင့်စိတ်အစဉ်မှာများများပြီးတော့တရားတွေဉာဏ်ဒီအစဉ်စဉ်ရှိပြီးတော့သိချမ်းသာသိချမ်းသာနဲ့ဆင်းရဲတာဖြစ်နေကြပါစေလို့ဒီကောင်းတဲ့ဘုန်းကြီးကြီးတရားဆုံးတာရပါတယ်